ဟိုအချိန်ကစပြီးတော့ဆရာဘုရားတရားကြီးမြင့်ပေးတော်မူပါရန်ပြောသည်စွာဆောက်ထားပါတယ်ဗျာဒီနေ့သုံးမောကတရားနားနေကြတဲ့ဗီယက်နမ်နိုင်ငံတက္ကရာကမှာများနေတကွာကမ္ဘာလောကမှာရှိကြတဲ့အလုံးသောတတဝါအပေါင်းကိုယ်စိတ်နှပြကျမ်းပါကြပါစေချမ်းသာကြပါစေဘေးပေါင်းရန်ပေါင်း ကင်းငြိမ်းကြပါစေဆိုပြီးတော့မေတ္တာပို့သပြီးတော့ဇင်ညတရားပွဲစတင်ကြရအောင်ယနေ့ညမှာမင်္ဂလာတုတ်တံမှာ6ခုမြောက်မင်္ဂလာဖြစ်တဲ့အတ္တတမ္မာပဏိတိဆိုတဲ့မင်္ဂလာအကြောင်းပြောပြပေးမှာဖြစ်ပါတယ် ပါဠိရအတ္တတမ္မာပဏိတိအတ္တဆိုတာစိတ်ကိုဆိုလိုခြင်းဖြစ်ပါတယ်တမ္မာဆိုတာကကောင်းစွာပဏိတိဆိုတာကထားရှိခြင်းပေါင်းလိုက်တော့စိတ်ကိုကောင်းမွန်စွာထားရှိခြင်းလို့အတိပယ်ရရှိပါတယ်အတ္တအတ္တ တမ္ပါပတိတိစိတ်ကိုကောင်းမွန်စွာထားရှိခြင်းအပြောင်ပြောမယ်ဆိုရင်တော့စိတ်ကောင်းထားရှိခြင်းဖြစ်ပါလေစိတ်ကောင်းထားရှိခြင်းဟာကြီးပွားတိုးတက်ကြောင်းဖြစ်တဲ့အတွက်ကြောင့်မင်္ဂလာဖြစ်တယ်လို့ဘုရားကမိတ်ဆိုပါတယ်စိတ်ကောင်းမှအပြောဆိုနှုတ်လည်းပဲကောင်းပါတယ် နောက်ကိုယ်အမူအရာနှုတ်အမူအရာကိုယ်လည်းပဲကောင်းပါတယ်။ဒါကြောင့်မလို့စိတ်ကိုအဓိကပဓာဏထားပြီးတော့ဆိုခြင်းဖြစ်ပါတယ်။တနည်းအားဖြင့်တော့အတ္တဆိုတဲ့ပုဂ္ဂဟာခန္ဓာကိုယ်တစ်ခုလုံးကိုလည်းပဲဟောပါတယ်။အဲ့တော့ခန္ဓာကိုယ်အလုံးစုံသောကိုအတ္တဘောထဲမှာစိတ်လည်းပဲပါရှိသွားပါတယ်။ဒါကြောင့် အလုံးစုံသောခန္ဓာကိုယ်အတ္တဘောကောင်းခြင်းကိုလည်းပဲအတ္တတမ္မာပဏိတိလို့ဆိုလို့ရပါတယ်အတ္တတမ္မာပဏိတိမိမိစိတ်ကိုကောင်းမွန်စွာထားခြင်းဆိုတာအထကထာမှာတော့နံပါတ်1တရားတရားမရှိသေးရင်တရားတရားရှိအောင်ပြုလုပ်ခြင်းကို အတ္တတမပဏိတိလို့ခေါ်ဆိုပါတယ်တချို့တချို့ကြတော့ဘုရားတရားတန်ခါရဏသုံးပါးရဲ့အပေါ်မှာယုံကြည်မှုတရားတရားမရှိကြပါဘူးနောက်ကံကံရဲ့အကျိုးတရားကိုလည်းပဲယုံကြည်မှုမရှိကြပါဘူးအဲ့ဒီလိုယုံကြည်မှုတရားတရားတွေမရှိသေးရင်မိမိတန်တန်မှာယုံကြည်မှုတရားတရားတွေရှိလာအောင်ပြုလုပ်နေထိုင်ခြင်းကိုပဲ အတ္တတမ္မာပဏိတိမိမိစိတ်ကိုကောင်းမွန်စွာထားခြင်းလို့ဆိုလိုပါတယ်ပါဏာတိပါဒသူများသက်တီကိုတတ်တည်တယ်ဆိုရင်လည်းပဲအဲ့ဒီလိုသူများသက်ကိုတတ်မှုမှရှောင်ကျင်လိုက်ပြီဆိုရင်အတ္တတမ္မာပဏိတိဖြစ်ပါတယ်နောက်တစ်ခုသူများပစ္စည်းဥစ္စာပို့ယူတယ်အရိဏဒါနဖြစ်နေတယ်ဆိုရင်လည်းပဲ သူများဥစ္စာတွေကိုခိုးယူမှုမှာရှောင်ကျင်လိုက်ရင်လည်းပဲအတ္တတမ္မာပတိတိဖြစ်ပါတယ်။နောက်ကာမေတုမိစ္ဆာစာရသူများသားမယားတွေကိုလိုက်လံစော်ကားနေတဲ့အဲ့ဒီစော်ကားမှုမှာရှောင်ကျင်လိုက်ပြီဆိုရင်လည်းပဲအတ္တတမ္မာပတိတိဖြစ်တယ်။နောက်မုသာဝါဒလိန်လေလှဲပြပြောဆိုတာတွေမှာရှောင်ကျင်လိုက်ပြီဆိုရင်လည်းပဲအတ္တတမ္မာပတိတိဖြစ်ပါတယ်။ နောက်သုဒ္ဓပေရယအရက်သေးစာတောက်စားကြတယ်အဲ့တော့အရက်တောက်မှုတွေမူရစီဝါတွေသုံးဆွဲမှုတွေမှာရှောင်ကျင်လိုက်ပြီဆိုရင်လည်းပဲဒါအတ္တတမပဏိတိမိမိစိတ်ကိုကောင်းမွန်စွာထားခြင်းဖြစ်တယ်ခုပြောခဲ့တာကတော့၅ပါးသီလဖြစ်ပါတယ်အဲ့တော့တက်နိုင်မယ်ဆိုရင်တော့ဒလမှာ၈ကြိမ်ဥပုပ်သီလ၈ပါးသီလတွေစောင့်ထိန်ပြီးတော့ နေကြခြင်းဟာလည်းပဲအတ္တတမပဏိကြီးဖြစ်ပါတယ်နောက်နံပါတ်3ကပစ္စည်းဥစ္စာတွေနဲ့ပတ်သက်ပြီးတော့မပေးခြင်းမလှူခြင်းမတန်းခြင်းနဲ့မစ္စရိယစိတ်တွေဖြစ်နေမယ်ဆိုရင်အဲ့ဒီမစ္စရိယစိတ်တွေကင်းသွားအောင်လှူဒန်းပေကံစွန့်ကြဲနေခြင်းဟာလည်းပဲအတ္တတမပဏိတိဖြစ်ပါတယ် အဲ့တော့အလုံးခြုံလိုက်မယ်ဆိုရင်အထာကထာမှာမိတ်ဆိုထားတာ၃ချက်ဖြစ်ပါတယ်ယုံကြည်မှုတရားတွေမကောင်းသေးဘူးဆိုရင်ယုံကြည်မှုတရားတွေကောင်းမွန်လာအောင်မိမိတို့ရဲ့စိတ်ကိုပြုပြင်တာအတ္တတမ္မာပဏိတိနောက်ကိုချင်းသီလတွေမကောင်းသေးဘူးဆိုရင်ကိုချင်းသီလတွေကောင်းလာအောင်စိတ်ကိုပြုပြင်တာအတ္တတမ္မာပဏိတိနောက် နှမျောတွန့်တိုတဲ့စိတ်တွေမစ္စရိယစိတ်တွေဖြစ်နေတယ်ဆိုရင်နှမျောတွန့်တိုတဲ့စိတ်တွေဖြောက်ပြီးတော့လူတန်းပေးကန်းစွန့်ကြဲပြီးတော့စိတ်တွေပြုပြင်တာလည်းပဲအတ္တတမပဏိတိလို့အားလုံးမှတ်သားကြရပါမယ်နောက်ထပ်လည်းပဲမိမိရဲ့စိတ်မှာမကောင်းတဲ့အကြံအစီတွေညနေတယ်ဆိုရင်မကောင်းတဲ့အကြံစီတွေပြောက်အောင်လုပ်တာ နောက်မိမိမကောင်းတဲ့အပြောဆိုတွေပြောနေတယ်ဆိုရင်လည်းပဲမကောင်းတဲ့အပြောအဆိုတွေမှရှောင်ကျဉ်လိုက်တာနောက်မကောင်းတဲ့အပြုအမူတွေလုပ်နေတယ်ဆိုရင်လည်းပဲမကောင်းတဲ့အပြုအမူတွေမှရှောင်ကျဉ်လိုက်တာဟာလည်းပဲအတ္တတမ္မာပဏိတိမိမိစိတ်ကို ကောင်းမွန်စွာထားရှိခြင်းဖြစ်ပါတယ်အဲ့တော့လောကရေးနဲ့ပြောမယ်ဆိုရင်လည်းပဲ မိမိကျမ်းမာရေးနဲ့ညီညွတ်အောင်အစာအသောက်အနေအထိုင်စင်ခြင်းပြီးတော့နေခြင်းထိုင်ခြင်းဟာလည်းပဲအတ္တတမပဏိတိလို့ဆိုနိုင်ပါတယ်။နောက်စီဝါရေးလုပ်ငန်းတွေပညာရေးကဏ္ဍတွေမှာလည်းပဲပြင်းရည်မှုတွန့်ဆုံမှုမရှိဘဲနဲ့စ조사အားထုတ်ပြီးတော့လှုပ်ခြင်းကံ့ခြင်းဟာလည်းပဲ ဒါအတ္တသမပဏိတိလို့ဆိုရပါတယ်လူတယောက်ဟာဒီအတ္တသမပဏိတိမိမိစိတ်ကိုကောင်းစွာထားမှုစိတ်ကောင်းရှိမှုဟာအလွန်အင်မတန်မှ အရေးကြီးသောအချက်ဖြစ်ပါတယ်အဲ့တော့အတ္တသမပဏိတိခေါ်တဲ့စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ဟာဟိုးရှေးရှေးဘဝက ကုသိုလ်ကောင်းမှုကံမပါခဲ့ရင်တောင်မှဒီဘဝမှာစိတ်ကောင်းရှိတဲ့အတွက်ကြောင့်ကြီးပွားတိုးတက်မှုတွေဖြစ်ထွန်းနိုင်ပါတယ်ဒီဘဝမှာစိတ်ကောင်းထားတဲ့အတွက်ကြောင့်နောက်နောက်တန်တရာအနာဂတ်ဘဝလေးလည်းပဲကောင်းမွန်တဲ့ဘဝမျိုးတွေပဲရရှိမှာဖြစ်ပါတယ်အဲ့တော့ရှေးဘဝကလည်း ကုသိုလ်ကောင်းမှုတွေပါခဲ့တယ်ဒီဘဝမှာလည်းပဲစိတ်ကောင်းနှလုံးကောင်းရှိရဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာအင်မတန်မှကောင်းတဲ့ကောင်းအကောင်းကြီးတာလည်းအလုံးတွေ့ရမှာဖြစ်ပါတယ်ဒါကြောင့်အလုံးသောတရားနာပရိသတ်တို့အနေနဲ့အတ္တသမပတိတိမိမိစိတ်ကိုကောင်းမွန်စွာထားစိတ်ကောင်းနှလုံးကောင်းရှိအောင်ကြိုးစားကြကုန်ရန်အတွက်အထူးတိုက်တွန်းခြင်းပါတယ် ဓမ္မပဒဒေသနာတော်မှာဘုရားဖေဟာမိန့်ထားတဲ့စကားတွေရှိပါတယ်မိစ္ဆာပနိဟိတံစိတ်တံပါပိယောနံတတောကရေဒါပါဠိဖြစ်ပါတယ်မိစ္ဆာပနိဟိတံစိတ်တံပါပိယောနံတတောကရေမကောင်းသောစိတ်ထားဟာ အဲ့ဒီမကောင်းတဲ့စိတ်ထားရှိသူကိုရုံညက်ဆိုးဝါးသူဖြစ်အောင်ပြုတ်တတ်တယ်လို့ဗုဒ္ဓဘုရားကမိတ်ဆိုပါတယ်ဆရာပြန်ပြန်မိတ်မိတ်ပါဗျမိစ္ဆာပဏိဟိတံစိတ်တံပါပိယောနံတရောဂရီမကောင်းသောစိတ်ထားသည်ထိုမကောင်းသောစိတ်ထားရှိသူကို ယုံညံ့ဆိုးဝါးသူဖြစ်အောင်ပြုတ်တတ်၏ပြန်ပြောမယ်ဗျာမကောင်းသောစိတ်ထားသည်ယံကိုမကောင်းသောစိတ်ရှိသူကိုယုံညံ့ဆိုးဝါးသူဖြစ်အောင်ပြုတ်တတ်၏ဘုရားဗျာမိတ်ဆိုထားပါ၏နောက်တစ်ခုတမ္မာပဏိဟိတံစိတ်တံ သေယသောနံတတော်ကလေးကောင်းသောစိတ်ထားသည်ထိုကောင်းသောစိတ်ထားရှိသူကိုအထက်တန်းရောက်သူဖြစ်အောင်ပြု၏ဘုရားဗျာမိတ်ဆိုပါတယ်အဲ့တော့ခုနပြောတဲ့ဓမ္မပဒဒေသနာတော်စကားနဲ့ပတ်သက်ပြီးတော့ဘုရားရှင်လက်ထက်က ဖြစ်ခဲ့တဲ့တာရကလေးအနည်းငယ်ပြောပြပါမယ်မိစ္ဆာပရိဒံစိတ်တံပါပိယောနံရောဂရီမကောင်းတဲ့စိတ်ထားဟာ မကောင်းတဲ့စိတ်ထားရှိသူကိုယုံညံ့ဆိုးဝါးသူ ဖြစ်အောင် ပြုတယ်ဘုရားလက်ထက်က လောတကတိတ်တာဆိုတဲ့မထေတပါရှိခဲ့ပူပါတယ်အဲ့ဒီလောတကတိတ်တာမထေအလောင်းလျာ သူငယ်လေးတယောက်ပဋိတန်တွေနေတဲ့နေ့ကအစာပြုပြီးတော့သူနေတဲ့တရွာလုံးအလုံးဒုက္ခတွေရောက်ခဲ့ပါတယ်နောက်ပိုင်းမွေးဖွားလာတဲ့အခါမှာလည်းပဲမိဘတွေမှာဒုက္ခတွေများလို့လို့နောက်ဆုံးသူအသက်၃နှစ်အရွယ်လောက်ရောက်တဲ့အခါမှာမိဘတွေကစွန့်ပစ်ခဲ့ပါတယ် မိဘတွေကစွန့်ပစ်တော့လက်ကလေးရဲ့ဖက်ကလေးကိုင်းပြီးတော့ရတကလည်းတကလှည့်ပြီးတော့တောင်းစားခဲ့ပါတယ်သူတောင်းစားတော့လည်းပဲတနေ့မှထမင်းဝအောင်မစားခဲ့ရပါဘူးနောက်ဆုံးခုနှစ်နှစ်အရွယ်လောက်ရောက်တဲ့အခါမှာရှင်သာရိပုတ္တရာကကိုရင်ဝတ်ပေးခဲ့ပါလေအဲ့တော့ကိုရင်ဘဝနဲ့လည်းပဲစွမ်းတနေ့မှဝအောင်မစားခဲ့ရပါဘူး နောက်အသက်20ပြည့်တော့ယဟန်ဝတ်ခဲ့ပါတယ်အဲ့တော့ယဟန်ဖြစ်သွားတဲ့အချိန်မှာလည်းပဲစွန့်ကန်ထွက်စွန့်လောင်းမဲ့ပုဂ္ဂိုလ်မရှိပါဘူးတနေ့မှစွန့်ဝအောင်စားရတဲ့နေ့မရှိခဲ့ပါဘူးနောက်တရားဘာဝနာတွေဝိပဿနာတရားတွေတော့အားထုတ်တယ်ဝိပဿနာတရားတွေချင်းချင်းကြုတ်ဖို့အားထုတ်တဲ့အခါကျတော့နောက်ဆုံးမကြမီမှာ အာသောကုန်ခံယန္တာမထေမြတ်ကြီးဖြစ်ခဲ့ပါတယ်။ယန္တာဖြစ်တဲ့အချိန်မှာလည်းသူ့မှာဆွန်းလောင်းမဲ့ပုဂ္ဂိုလ်၊သင်္ကန်းလူမဲ့ပုဂ္ဂိုလ်၊ပစ္စည်းလေးပါလူမဲ့ပုဂ္ဂိုလ်မရှိခဲ့ပါဘူးတဲ့။ယန္တာဘဝနဲ့လည်းဆွန်းဝအောင်တနေ့မှမစားရပါဘူး။လောကတိတ်တမထေဟာအတိတ်ဘဝတုန်းကသူ့ရဲ့စိတ်ကို မှားယွင်းစွာ စိတ်ကောင်းမထားခဲ့တဲ့အတွက်ကြောင့်ယဟန္တာဖြစ်တဲ့အချိန်မှတောင်မှ သူ့မှာစွမ်းဝအောင်မစားရခြင်း ဖြစ်ပါတယ်တကယ်အလှအတန်းပွဲတွေဖြစ်တဲ့ဩဒလမင်းကြီးအလှပွဲတွေမှာတောင်မှပဲကျန်တဲ့ဆရာတော်တွေအရှံအပဲဝါအောင်ဖုံးပေးရတော့လည်းပဲသူ့အတွက်ကတော့ဝါအောင်ဖုံးပေးရလိမ့်မရှိပါဘူး သောတလမင်းကြီးလှူတဲ့အလူပွဲအတတိတဒါနဆိုတဲ့ပွဲကြီးရှိခဲ့ပါတယ်အဲ့တော့အပြည့်စုံလှူတာပဲသို့တော်လည်းဒောသကတိတ်တအတိတ်ကံဆိုခဲ့တော့သူနာရောက်ပြီဆိုရင်လှူမဲ့တမ်းမဲ့ပုံကိုယ်တွေကမေ့သွားကြပါတယ်သူတပိတ်သေးကိုကြည့်လိုက်တဲ့အခါမှာလည်းပဲတပိတ်သေးမှာအပြည့်လို့ထင်ရတော့လည်းပဲတကယ်တော့သူ့တပိတ်သေးမှာ စွမ်းနေပါတွေကမရှိပဲဖြစ်နေပါတယ်။ဒါကြောင့်သူ့မှာအလှပွဲအကြီးအကျယ်တွေတောင်မှဘုံကံဆိုးပါလုံးလို့ဝါအောင်မစားရခြင်းဖြစ်ပါတယ်။နောက်ဆုံးလောကကလိတပတိပရိနိဗ္ဗာန်စံမဏိရောက်လာပါတယ်။သူ့ရဲ့ဆရာအရှင်သာရိပုတ္တရာကသူ့ရဲ့တပည့်ကိုရင်ဘဝနဲ့လဲစွန့်ဝါအောင်မစားခဲ့ရ ဥစဉ်ဘဝနဲ့လည်းစွန်းဝါအောင်မစားခဲ့ရနောက်ယဟန္တာဘဝနဲ့လည်းစွန်းဝါအောင်တနေ့မှမစားရတာကိုရှင်သာရိပုတ္တရာကသိတော်မူပါတယ်နောက်ဆုံးရှင်သာရိပုတ္တရာကလောတကတိတ်တပရိနိဗ္ဗာန်စံမဲ့နေ့မှာတော့စွမ်းဝါအောင်ဖုံးပြီးပါစေဆိုတဲ့စိတ်နဲ့ရှင်သာရိပုတ္တရာကိုတော်မြတ် သူ့ရဲ့တပည့်ကိုခေါ်ပြီးတော့စွန့်ကန်ထွက်ပါတယ်အဲ့တော့စွန့်လောင်းမဲ့ပုဂ္ဂိုလ်တယောက်မှမရှိပါဘူးနောက်တော့ရှင်သာရိပုတ္တရာကလောတကတိတ်တာကိုကြောင်းမှာထားခဲ့ပြီးတော့တပါးတည်းစွန့်ကန်ဖတ်ပါပဲစွန့်ရပါလေအဲ့တော့သူရတဲ့စွန့်တွေကိုကြောင်းအပိုခိုင်းပါတယ်အပိုခိုင်းတဲ့စွန့်တွေလည်းပဲသွားပို့တဲ့တကားတွေက မေ့ပြီးတော့လမ်းမှာပဲစသွားပြီးတော့ပြန်လာကြပါလေလောတကကိတ္တမတိအဲ့ဒီစွန်လဲမစားခဲ့ရပါဘူးအဲ့ဒီနေ့အတွက်ပရိနိဗ္ဗာန်စံပဲနေ့မှာလဲစွန်ဝအောင်မဖုံးပြရပါဘူးနောက်နေရာလည်းပဲလွဲသွားပြီးဆရဏာကြီးကျော်သွားပြီဆိုတော့ရှင်သာရိပုတ္တရာကိုရောမြတ်ကကောသလမင်းကြီးရဲ့နန်းတော်ကိုသွားစတုမတူတွေ အလှခံပါတယ်အဲ့ဒီစတုမတူတွေကိုသူ့ရဲ့တပည့်ကိုကျွေးပါတယ်အဲ့တော့လောသကဒိဋ္ဌလက်ထက်ရောက်တဲ့အခါမှာလည်းပဲအဲ့ဒီစတုမတူတွေကအာလုံးပျောက်ကွယ်သွားပါတယ်နောက်ဆုံးရှင်သာရိပုတ္တရာကိုရောမြတ်ကသူ့ရဲ့တပည့်ကြီးဘုံကံအင်မတန်လေးလွန်းတာသိတော်မူတော့သူကိုယ်တိုင်ပဲ စတုမတုတပိတ်ကြီးကိုင်းပြီးတော့ငါတပည့်ဝါအောင်သာဖုံးပေးပြီတော့လို့ဖုံးပေးခိုင်းပါတယ်အဲ့ဒီအချိန်ကြမှာတောသကဒိဋ္ဌမတိစတုမတုကိုဝါအောင်ဖုံးပေးရပါတယ်အဲ့တော့အဲ့ဒီဘဝမှာပရိနိဗ္ဗာန်စံမဲ့အဲ့ဒီတနေ့ပဲစတုမတုအဝဖုံးပေးရခြင်းဖြစ်ပါတယ်အဲ့တော့လောကဒိဋ္ဌမတိဘာကြောင့်ဒီလိုမြန် အကျိုးပေးတွေဆိုရတာလဲဆိုရင်အတိတ်ဘဝတုန်းကမိစ္ဆာပဏိဒမကောင်းတဲ့စိတ်ထားခဲ့လို့ဖြစ်ပါတယ်အတိတ်ဘဝတုန်းကအိုးကတ္တဗဘုရားရှင်လက်ထက်တုန်းကဒေါသကဒိဋ္ဌမထေအလောင်းလျာဟာရွာတရွာမှာကြောင်းတိုင်ပုံကြီးတစ်ပါးဖြစ်ခဲ့ပူပါတယ် အဲ့ဒီရွာကဒကာဒကာမတွေကလည်းသူ့ကိုကြီးညိုတယ်ရွာကတထေးတွေတကြွယ်တွေကလည်းကြီးညိုလေးစားတဲ့ဆရာတော်တစ်ပါးဖြစ်ခဲ့ပါတယ်ဒီနေ့မှာတော့အဲ့ဒီရွာကိုယဟန္တာမထေမြတ်တစ်ပါးကြွလာခဲ့ပါတယ်ကြွတဲ့အခါမှာသူ့ရဲ့ကြောင်းတကာကစွန်ဘောစဉ်နေ စကတ်တယ်သူစောက်ထားတဲ့ကြောင်းမှလည်းပဲပင့်ဖိတ်ခဲ့ပါတယ်အဲ့ဒီလိုစွန်ကတ်ထား ကြောင်းကိုပင့်တာတွေကိုအဲ့ဒီဆရာတော်ကစိတ်ထဲမှာအိတ်သာပစ္စယမနာလိုဝင်တိုတဲ့စိတ်တွေဖြစ်ခဲ့ပါတယ်မနေမိုးလင်းစွန်းစားကြွတဲ့အခါမှာအာဂန္ဓုဆရာတော်ယန္တာပတိမြတ်ကိုမပင်မဲနဲ့တပါးရေသွားခဲ့ပါတယ်ကျောင်းတက္ကရာရောက်တဲ့အခါမှာမင်းတို့ဆရာတော်ကအေးအေးကြည့်လိုက်တာ ငါနှိုးတာလည်းမထဘူးဘာညာစသဖြင့်ပြောဆိုခဲ့ပါတယ်နောက်တော့ကျောင်းတက္ကကကျောင်းမှာကျန်ခဲ့တဲ့အာဂန္တုဆရာတော်အတွက်စွမ်းနေနှင်းနေတပိတ်နဲ့ထည့်ပေးလိုက်ပါတယ်အဲ့ဒီလိုထည့်ပေးတဲ့စွမ်းနေနှင်းနေကိုကျောင်းတိုင်ဆရာတော်ကမနာလိုဝင်တိုးတဲ့စိတ်တွေဖြည့်ပြီးတော့လမ်းမှာအာလုံး သွန်ပစ်ခဲ့ပါတယ်ကျောင်းမှာကျန်ခဲ့တဲ့ရဟန္တာမထေရမြတ်ကလည်းဩဒီကျောင်းတိုင်းဆရာတော်ဟာငါအကြောင်းပြုပြီးတော့သူစိတ်ထဲမှာအိတ်တာမစ္စယအကုသိုလ်တွေဖြစ်နေပြီဆိုပြီးတော့နောက်ဆုံးကောင်းကင်ခရီးနဲ့ပြန်ကြွသွားခဲ့ပါတယ်အဲ့တော့ကျောင်းတိုင်းဘုန်းကြီးလည်းကျောင်းရောက်တဲ့အခါမှာအာဂါနုဆရာတော်ရှာမတွေ့မှ သူ့မှာထိတ်လန့်တုန်တုန်ပြီးတော့နောင်တတွေရခဲ့ပါတယ်သို့တော်လည်းပဲသူ့ရဲ့နောင်တဟာလွန်ခဲ့ပါပြီအဲ့ဒီစိတ်နဲ့ပဲနောက်ဆုံးအဲ့ဒီဆရာတော်ပြန်တော်မူတဲ့အချိန်မှာအဝီစီငရဲကိုရောက်ရှိခဲ့ပါတယ်နောက်အဝီစီငရဲကနေလွတ်တဲ့အခါမှာလည်းပဲဘဝတွေများစွာဖြစ်တဲ့ဘဝတိုင်းဘဝတိုင်းမှာခုနမကောင်းတဲ့စိတ် အိတ်တာမစီရစိတ်ထားခဲ့တဲ့အတွက်ကြောင့်ဘဝတိုင်းမှာဝဝစားရတဲ့ဘဝမရှိခဲ့ပါဘူးယခုဆရာတော်တို့ပုံအဲဖရာလက်ထက်မှာပရမဘုရားရှင်လက်ထက်မှာလည်းပဲယဟန္တာမထေရမြတ်ကြီးတာဖြစ်သွားတယ်သူ့မှာဘဝဝမစားရခြင်းဟာဒါမကောင်းတဲ့အိတ်တာမစရိယစိတ်ကြောင့်ဖြစ်ပါတယ်ယခုပြောခဲ့တဲ့တာရကကတော့အတ္တတမ္မာပတိတိ မရှိခြင်းမိမိစိတ်ကိုကောင်းမွန်စွာမထားခဲ့ခြင်းရဲ့ဆိုချူတာရကလေးတစ်ခုဖြစ်ပါတယ်နောက်တစ်ခုဗုဒ္ဓဘုရားမိန့်ထားတာသမ္မာပဏိတံစိတ်တံသေရသောနံတော်ကလေးစိတ်ထားကောင်းတဲ့စိတ်ထားဟာထိုကောင်းတဲ့စိတ်ထားရှိသူကိုမြင့်မြတ်သူဖြစ်အောင် ပြုတယ်လို့ဒီစကားလည်းမိတ်တော်မူခဲ့ပါတယ်မိမိစိတ်ကိုကောင်းကောင်းမွန်မွန်ထားတဲ့စိတ်ဓာတ်ပြုပြင်တဲ့ပုဂ္ဂိုလ်ဟာအောင်မြင်တိုးတက်ကြီးပွားတယ်ဆိုတာအလုံးသောယနေ့တရားနာပရိသတ်တွေလက်ရှိဘဝတွင်တွေ့မြင်ကြရမှာဖြစ်ပါတယ်ဘုရားရှင်လက်ထက်ကလည်းပဲမိမိစိတ်ကိုပြုပြင်လိုက်တဲ့အတွက်ကြောင့်တမ္မာပဏိဟိတစိတ်ဓာတ် နောက်အတ္တတမ္ပါပဏိတိစိတ်တက်ကောင်းမွန်စွာထားလိုက်တဲ့အတွက်ကြောင့်နောက်ဆုံးယဟန္တာမထေမြတ်ကြီးဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိခဲ့ပါတယ်။ဘုရားရှင်လက်ထက်ကအိန္ဒိယနိုင်ငံမှာသောရိယဆိုတဲ့မြို့ရှိခဲ့ပါတယ်။အဲ့ဒီသောရိယမြို့မှာသောရိယခေါ်တဲ့တထေသားလေးတယောက်ရှိခဲ့ပါတယ်။ အဲ့ဒီသောရိယတတိသားဟာတနေ့မှာတော့တငယ်ချင်းတယောက်နဲ့မြစ်စိတ်ကိုရေချိုးဖို့ထွက်လာခဲ့ပါတယ်ထွက်လာရင်းနဲ့အရှင်မဟာပစ္စာယနာမထေကိုတွေ့မြင်ခဲ့ပါတယ်မဟာကိစ္ဆာယနာမထေဟာရုပ်ရည်အင်မတန်မှချောမောလှပါတဲ့မထေတစ်ပါးဖြစ်ပါတယ်အဲ့ဒီမထေကိုမြင်တဲ့အခါမှာ သောရိယတထေသားရဲ့စိတ်ကြီးဟောက်ပြန်မှုရှိခဲ့ပါလေမာကိစာယနာထီမြင်တဲ့အခါမှာသောရိယတထေသားရဲ့စိတ်ထဲမှာအော်ဒီမထေဟာငါရဲ့ဇနီးမယားဖြစ်ရင် ကောင်းပါပဲသို့မဟုတ်ငါရဲ့ဇနီးမယားဟာဒီမထေလိုလှပရင်ကောင်းပါပဲဆိုတဲ့မကောင်းတဲ့စိတ်ဓာတ်တွေသူ့ရဲ့ စိတ်ထဲမှာဝင်သွားပါတယ်အဲ့ဒီတတိသားဟာမကောင်းတဲ့စိတ်မကောင်းတဲ့အကြံတွေတွေးတောစင်ပါပဲသူ့ရဲ့ပုရိသလေယောက်ျားလေပြောက်ပြီးတော့မိန်းမလေဖြစ်သွားပါတယ်မိန်းမဖြစ်သွားပါတယ်အဲ့တော့နောက်ဆုံးသူ့ရဲ့ပုရိသလေပြောက် အဋ္ဌိလိမ်ဖြစ်လာတဲ့အခါမှာအရှက်တရားတွေဖြည်းပြီးတော့တက်ကတုံပြီးကိုထွက်ပြေးခဲ့ပါလေတက်ကတုံပြီးရောက်တဲ့အခါမှာဒါသူ့ရဲ့မိမဘဝနဲ့ဖြစ်ပါလေတက်ကတုံပြီးကတထေသားတယောက်နဲ့လက်ထပ်ထိန်ကားခဲ့ပါလေမိမဘဝနဲ့ကလေးနှစ်ယောက်လည်းပဲမွေးဖွားခဲ့ပါတယ် သူ့ယောက်ျားဘဝနဲ့တုန်းကကလေးနှစ်ယောက်ရခဲ့တယ်ယခုအမျိုးသမီးဘဝနဲ့လည်းပဲကလေးနှစ်ယောက်ရခဲ့တယ်အလုံးသူ့မှာသာသမီ၄ယောက်ထုံကားခဲ့ပါတယ်သူယခုကဲ့သို့ပြစ္ဆုတ်ပံဘဝမှာလည်းယောက်ျားဘဝကနေပြီးတော့မိန်းမဘဝဖြစ်သွားခြင်းဟာစိတ်တွေကိုမကောင်းသဖြင့်ထားတဲ့မိစ္ဆာပဏိတမှားမှားယွင်းယွင်း ထားခဲ့တဲ့စိတ်ကြောင့်ဖြစ်ပါတယ်နောက်ပိုင်းမှာတော့သူဇာတိဒေသဖြစ်တဲ့သောရိယမြို့ကသူ့ရဲ့တငယ်ချင်းဟာတက္ကသိုလ်ပြည်ကိုကိစ္စတစ်ခုနဲ့ရောက်ရှိလာခဲ့ပါတယ်အဲ့ဒီတငယ်ချင်းနဲ့တွေ့ကြဆုံကြပါတယ်အဲ့တော့တငယ်ချင်းနဲ့တွေ့ကြဆုံကြတဲ့အခါမှာရုတ်တရက်တော့တယောက်နဲ့အခုန သောရိယာမျိုးကတငယ်ချင်းကမိမဖြစ်နေတော့မမှတ်မိခဲ့ပါဘူးနောက်ဆုံးမှသူ့ရဲ့အဖြစ်မှန်အကျိုးအကြောင်းတွေကိုပြောပြခဲ့ပါတယ်ပြောပြပြီးတဲ့အခါမှာရှင်မဟာကိစီမထေမြတ်ကို တောင်းပန်ဖို့စီစဉ်ခဲ့ကြပါတယ်အဲ့တော့သူ့ရဲ့တငယ်ချင်းနဲ့ခုနအမျိုးသမီးဖြစ်သွားတဲ့သောရိယာဟာရှင်မဟာကိစီမထေမြတ်ထံမှာသွားပြီးတော့ သူ့ရဲ့စိတ်ထဲမှာ ဖြစ်ခဲ့တဲ့ဖြစ်ကြောင်းပုံစံကိုလျှောက်ထားတောင်းပန်ခဲ့ပါတယ်တောင်းပန်တဲ့အခါမှာရှင်မာကိစ္ဆာရဏလည်းပဲဖွင့်လွတ်သီးခံခဲ့ပါတယ်ဖွင့်လွတ်သီးခံပြီးတဲ့အချိန်မှာပဲမိမဘဝကနေတဖန်ယောက်ျားဘဝကိုပြန်ဖြစ်ခဲ့ပါတယ်နောက်တော့သောရိယတတိသားဟာတက္ကသိုလ်ပြည်မှာရှိတဲ့သူရဲ့ အသမီနှစ်ယောက်ကိုထားခဲ့ပြီးတော့တာဝတိမြို့ကိုပြန်လာခဲ့ပါတယ်ပြန်လာပြီးတော့နောက်ဆုံးဗုဒ္ဓဘုရားထံမှာတန်ဝေကတွေရပြီးတော့ရဟန်းဝတ်ခဲ့ပါတယ်ရဟန်းဝတ်သွားပြီးတော့ဝိပဿနာတရားတွေကျိုးကျိုးဆာဆာနဲ့ကျိုးစားပန်းစားအားထုတ်လိုက်တာမကြာမီအချိန်တွင်းမှာပဲရဟန္တာမထေရကြီး ဖြစ်ခဲ့ပါလေယဟန္တာတာမန်မဟုတ်ပဲနဲ့ပိဋကသုံးပုံတက်တည်နားလေတဲ့ပဋိသင်္မိတာဉာဏ်၄ပါးပါတခါတည်းရရှိခဲ့ပါလေအဲ့တော့ဒီမှာသောရိယဟာသူ့ရဲ့မိစ္ဆာပဏိဟိတစိတ်ထားမှားယွင်းမှုကြောင့်ယောက်ျားကနေမိန်းမဖြစ်တယ်တခါစိတ်ဓာတ်တွေမှန်ကန်စွာထားပြီးတော့တောင်းပန်လိုက်တယ် နောက်ယဟန်ဖြစ်လာတယ်နောက်ဆုံးတရားဘာဝနာတွေကျင့်ကြံလိုက်တဲ့အခါကျတော့ယဟန်တာမထေရကြီးဖြစ်သွားပါတယ်ဒါဟာမိမိစိတ်ကိုကောင်းစွာပြုပြင်လိုက်တဲ့တမ္မာပဏိဟိတအတ္တတမ္မာပဏိတိဖြစ်ပါတယ်ယန္တာဖြစ်မှန်းမသိကြတယ်တရင်သုံးပေါ်ယန္တော်တွေကသူ့ကို လာပြီးတော့မေးကြပါတယ်ရှင်မယား ယောက်ျားဘဝနဲ့ကလေးနှစ်ယောက်ရခဲ့တယ်မျိုးသမီးဘဝနဲ့လည်းပဲကလေးနှစ်ယောက်ရခဲ့တယ်အဲ့ဒီကလေးတွေဘယ်ကလေးကိုပိုချစ်ပါသလဲလို့လာပြီးတော့မေးမြန်းကြပါတယ်အဲ့တော့သောရိယပတိကတော့ဘသူမှမချစ်ပါဘူးလို့အဖြေပေးခဲ့ပါတယ်ဘသူမှမချစ်ဘူးဆိုတဲ့စကားကိုပုထုဇဉ်ယဟန်တော်ကြီးကစိတ်ထဲမှာ မကျေနပ်ကြပါဘူးမကျေနပ်တော့နောက်ဆုံးမြတ်စွာဘုရားကိုသွားရောက်ရှောက်ထားကြပါလေတောရိယဟာသူ့ကိုယ်သူယဟန္တာလို့ဝန်ခံပြောဆိုနေပါပြီဘုရားလို့မြတ်စွာဘုရားကိုသွားရောက်ရှောက်ထားကြပါလေအဲ့ဒီချိန်မှာဘုရားဘုရားကတမ္မာပဏိဟိတံစိတ်တံသေယသောနံတတော်ကလေး အဲ့တော့ကောင်းတဲ့စိတ်ထားဟာကောင်းတဲ့စိတ်ထားရှိသူကိုအထက်တန်းကြအောင်ပြုတယ်ဆိုတဲ့စကားလုံးကိုဘုရားဘုရားကမိတ်ဆိုလိုက်ပါတယ်ဘုရားဘုရားကလောကမှာစိတ်ထားအတ္တသမပဏိတိအင်မတန်အရေးကြီးပါတယ်အတ္တသမ္မာပဏိတိရှိတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးနိဗ္ဗာန် ထိရောက်ရှိနိုင်တယ်ဆိုတဲ့အကြောင်းကိုယဟန်တော်တွေကိုမိတ်ဆိုခဲ့ပါတယ်ဒီတာရကကိုကြည့်မယ်ဆိုရင်တောရိယတတိသဟပထမပိုင်းမှာစိတ်ဓာတ်တွေမှားမှားယွင်းယွင်းထားခဲ့တဲ့အတွက်ကြောင့်ဒုက္ခရောက်ခဲ့ရတယ်နောက်ဆုံးမှာတော့သူ့ရဲ့စိတ်ကိုပြန်လည်ပြီးတော့ပြုပြင်ထိမ့်သိမ်းလိုက်တဲ့အတ္တတံမှာပဏိတိဖြစ်အောင်ကြိုးစားလိုက်တဲ့အတွက်ကြောင့်နောက်ဆုံးယဟန္တာ မထေမြတ်ကြီးထိ ဖြစ်သွားတယ်ဆိုတာသက်တည်တာရကပေးသွားတာဖြစ်ပါတယ်အဲ့တော့ယနေ့အလုံးသောတရားနာနေကြတယ်တက္ကရာကမတို့အနေနဲ့မိတို့ရဲ့ဘဝမှာလူတိုင်းလူတိုင်းရဲ့တန်တမှာအတ္တတမှာပဏိတိမိမိစိတ်ကိုကောင်းကောင်းမွန်မွန်ထားဖို့စိတ်ကောင်းအလုံးကောင်းရှိဖို့အင်မတန်မှအရေးကြီးပါတယ်။ဒါကြောင့်မို့လို့မိမိတို့ရဲ့တန်တမှာ အတ္တသမ္မာပဏိတိဖြစ်အောင်စိတ်ကောင်းနှလုံးကောင်းရှိအောင်အမြဲတမ်းကြိုးစားအားထုတ်နေထိုင်ကြပါလို့တိုက်တွန်းရင်းနဲ့ယနေ့ညအတ္တသမ္မာပဏိတိမင်္ဂလာတရားကိုညီကုန်းချုပ်ပါတယ်